အာယုသောနေသောဖြောဤတော့ခင်ယူသမီးမာယူမာဝီလစ်ဆယ်နေပြီးမွေးနေဘုရားဘုရားကြားပါဟောနာမည်မရတော့ရှိပြီ90နဲ့ရှိနေပြဒီဘက်ကပြောအဲ့ဒါ တော်လာပဲအတော်ပဲအင်းနာအိမ်နဲ့အင်းနီးနာတဲ့အတော်လေးလက်ပဲရှိ69ဗျာဘာက96ပါဗျာဗျာက98ပါဗျာတွားလာနေခဲ့ရလေနည်းနည်းဒီမှန်းလာရောအဲ့တော့ဖြစ်တယ်သိတော့ဖြစ်သေးဘူးပြီးတော့80ကျော်ပါနော်လောက်နေနဲ့ဒီနည်းနာလာပြီးတော့ပြန်လာပြီ87တိရောက်ပါဟုတ်ပါလား နေရာထိုင်ရာပြုပန်းစတာလည်းပြုပန်းတယ်နာမခမောကြည့်ကြည့်ရှိတော်လေးရှောင်ကြည့်ရနေရာထိုင်ဆိုင်တရားတလုံးပေါ်ပြီးမယ်အမှတ်သားတင်ပါတရားငါကြမ်းဖတ်ခါတယ်မှန်ပါဗျာကုသကုသကမပိတာကိုလက်ဆက်ကမ်းပြီးတော့မြောက်လည်းပဲပြုလို့ဆိုတာ ကုသိုလ်ကံအတိတ်ကုသိုလ်ပြစ္ဆုတ်ပကုသိုလ်နှမျိုးရှိတယ်အတိတ်ကုသိုလ်ဆိုတာကတော့ဘောဟာအိမတန်လိုပဲရှိလျားလို့လာကဘာပေါင်းကဘာပေါင်းသိမ့်တောင်းရှိပြီးတော့ကဘာတသိမ့်တသိမ့်ဆန်ကြအဲ့ဆိုတော့ရင်ဘုရားရှင်တို့လုံးဘာပဲလက်သိတဲ့ကဘာတသိမ့်ပါလို့ဖြစ်ရအောင်အဲ့တော့ဘောဟောများကြီးကဘာတွေက သိနေကြီးလို့ကျင်လည်လာရတော့ကောင်းတဲ့ကုသကံတွေလည်းကိုဘူးလို့ခဲဘူးတာမကောင်းတဲ့အမှုတွေလည်းသူခဲဘူးတာခုလက်ရှိပြစုပံဘဝမှာဉာဏ်စဉ်းစားကြည့်ပေါ့တွေးကြည့်ပေါ့ဒီခုပြစုပံဘဝမှာသက်ရှင်တဲ့ပြစုပံဘဝကာလမှာကုသတဲ့အမှုတွေလည်းကိုဘယ်သူကပို့ပြီးတော့များတယ် ရေရှိပြစ္ဆုတ်ပံဘဝမှာကုသအကုသကိုရောပြီးတော့ကိုယ်မှာဖြစ်နေတယ်လို့ပဲအိပ်ပွားလို့လည်းဒီလိုပဲဖြစ်လာခဲ့တယ်ဒီဘဝသေးရောနောက်ဘဝကျတော့လည်းပဲဒီလိုပဲဖြစ်ဥမှာပဲစဉ်းစားရင်နော်စဉ်းစားတော့မိမိကိုယ်ကိုဘို့ပြုတ်ပြီးတော့စဉ်းစားရတယ်လက်ရှိပြုစုပါဘောအခြေအနေကိုဘို့ပြုတ်ပြီးတော့ဩတို့ခုလက်ရှိပြုစုပါဘောမှာ ဒီလိုဒီလိုအခြေအနေရှိတယ်လို့တေဘွားလည်းပဲရှိခဲ့မှုမှာပဲနောက်အနာဂတ်ဘွားလည်းဖြစ်အောင်မှာပဲကုသိုလ်တရားဆိုတာကတော့ဒီအစဉ်ပြေတဲ့ဘွားမှာကျိုးပြီးသွားတာပဲတိကုသိုလ်ရလေပြစ္ဆုတ်ပါမှုတော့ကိုလုံးစဲခန္ဓာမှာခိုက်တဲ့ခါလည်းကျိုးပြီးပေးတာပါကုသိုလ်ပြုတဲ့ပုဂ္ဂိုလ်ရဲ့စိတ်ဆန္ဒပေါ်မှာပုံပြီးပြီးတော့ကျိုးဖြစ်တယ် ကုသိုလ်ပြီးတဲ့ပုဂ္ဂိုလ်မှာအင်အား၅ခုရှိတယ်။တဒါဝိရိယတတိသမာဓိပညာလို့တဲ့အာသနာပတိတဒါဆိုတာဘုရားတရားနာရဲ့တရားသုံးပါးကိုကြည်ညိုတယ်ယုံကြည်တယ်မိမိပြုတဲ့ကုသိုလ်ပေါ်မှာယုံကြည်တယ်ကောက်တာပြီးရင်ကောင်းကျိုးရမှာအမှန်ပဲဆိုတာလောက်တာကြီးမှာဘုရားဆိုတာကြီးရဲ့တရားတွေစံကဘုရားကိုမတွေးဘူးလက်ရှိသံဃာတော်ကို ကြီးသောအဖြစ်ဟောတာရရှေ့အောင်ပြဖို့နေဟုတ်တာပဲဒီရတတိပဋ္ဌာန်ပြဖို့အပ်လို့ဓမ္မတခုကိုမှရောက်လို့ဆိုရင်လည်းဟောတရားဆိုတာရှိတာပဲနိဗ္ဗာန်ဆိုတာရှိတာပဲလို့ကိုသိရတယ်တတိပဋ္ဌာန်အပ်လို့နိဗ္ဗာန်မျိုးမပြောရဘူးဆိုရင်တော့တရားပေါ်မှာကောင်းမသိရဘူးဓမ္မပတ္တတော်မှာပတ္တိတဲ့တရားကိုမြင်တော့ဘုရားကိုမြင်ပြီတဲ့သစ္စာလေးပါးတရားကိုကိုသိမှ ဩဘုရားကလည်းသိခဲ့ဘူးလားပဲဘုရားဟောတဲ့တရားကိုတရားထုတ်လို့အာဂုရိသစ္စာလေးပါးကြောက်ပြီးသွားတာလေလို့ပြီးတတိယညမှာပန္နတော်မှာပတ်တယ်တရားကိုမြင်တော့ဘုရားကိုမြင်ပြီပြီးတော့အတိတ်ကဒီစုပကအနာဂတ်ကံဒီလိုကာလမှုမကံဒီကိုပို့ပြုခဲ့ပြီးပြုဆက်ပြလက်တတ်ဒီလိုကံရရှိတဲ့အတွက်ကြောင့်ဘုခုနဲ့ကြတဲ့တရားတရား ရည်ညိုတဲ့ယုံကြည်တဲ့သဒ္ဓဓာတ်ဥမခိုင်မာရင်ကျုပ်ပြသက်တန်တယ်ကျုပ်ပြမြန်တယ်ဝိရိယကုသိုလ်တရားတွေပေါ်မှာအမြဲတမ်းကြောက်ကြစားပြီးအထုံနေရင်ကျုပ်ပြသက်တန်တယ်လေစဉ်နေ့တိုင်းကုသိုလ်တစ်ခုခုတစ်ခုကုသိုလ်ရနေရသတိမိမိပြုခဲ့ပြီးတဲ့ကုသိုလ်တွေကိုလည်းအမြဲတမ်းဆက်ပြီးသိရှိနေတရားတွေဒါပဲတော့ဘယ်လိုကုသိုလ်ကပြုခဲ့ပြီး မာယာကတိမိဝါနဘုဒ္ဓခါတာဖြစ်တယ်သမာဓိကုသိုလ်ပြတဲ့အခါမှာစိတ်ကြည်ကြည်တဲ့စိတ်နဲ့ကုသိုလ်ပြုရတယ်ရရခတ်နေတဲ့စိတ်နဲ့ကုသိုလ်မပြုရဘူးပညာတေယောနာကာပြစ္ဆုတ်ပိုင်အောင်ကလာလို့ပါဘူးစင်ကျင်နိုင်တဲ့ဟောတာပြီးရင်ကောင်းကျိုးရတယ်လို့စင်ကျင်နိုင်တဲ့စိတ်ရတူတော်ကောင်းတယ်လည်းဒီလိုကုသိုလ်ကြီးပြုသွားတာပဲ ကောင်းတာပြင်ကောင်းကြတာအမှန်ပဲပြီးတဲ့သဘောပညာလို့ခေါ်တယ်အဲ့လိုတရားဝိရတတိသမာဓိပညာခေါ်တဲ့စွမ်းဤသုံးခုနဲ့ကိုမှပြီးဆုံးဤကုသိုလ်ပြုတဲ့ဆိုရင်သူထက်တန်တယ်အဟောင်းဖြစ်တဲ့ပြစ္ဆုတ်တဲ့သနာလူလည်းပဲမမြုံမှန်မဲ့ဖြစ်ပေါ်လာတယ်ဘုန်းကြီး ထိုင်ဝမ်ကိုလောကတဲ့နေ့နေ့နဲ့ကိုကဗမာပြည်ခရမ်းတွေကခရမ်းတွေမောက်ပွေလို့ပြောတယ်သူကမကောက်အောင်ပါနေအလုတ်ကထိုင်ဝမ်မှာလို့တယ်ထိုင်ဝမ်မှာလို့ဗမာပြည်ကဘုန်းကြီးတစ်ပါးရုံးနေတယ်ကြားဘုန်းကြီးတရားစခန်းထားတော့လာမောက်ပွေခေါ်တယ်ခရမ်းတွေက မကောက်အောင်မနေရဲ့အလိုကဒီမှာသာသာလုပ်တယ်သူနှစ်ခါတော့ခံရတယ်သူအလှူပြီးအလှူပွေးပြီးပြန်လိုက်ပြန်လိုက်လမ်းမှာပတ်ဆက်ပေါ်လာတာမြတ်မြတ်ကိုပေါ်ရတယ်မြတ်မြတ်ကိုပေါ်ရတယ်လေဟဲ့ဒီဘုန်းကြီးသူတို့ထူရဲ့ဘုန်းကြီးပဲလေသူကသူသိတဲ့အဲ့ဖြစ်တယ်သူကလည်းဖြစ်တာလေသူကြည့်လို့လေဒီဘုန်းကြီးတဲ့ထူရဲ့ဘုန်းကြီးသူတကယ်ကြီးခေါ်လာတယ် ဟဲ့လူ့ဘောမြေပုံလို့ပြောမိတယ်ဒီပုံကြီးထူးတယ်သူကြည့်ရစေဖြစ်သွားတာပဲထူးကြကြတယ်အတိတ်ဘဝကဒီထူးတဲ့ကုသိုလ်ရဲ့ကျုပ်ပြီးတော့ဒီလက်မခေါ်ရတာဘူးလေပါစံနဲ့တော့ခေါ်တာပြတော့ပြက်ကင်းသွားတယ်ဒီလမ်းမှာလူကလေးလေကွေးမှုပြဿနာရှာဟိုလေကွေးနေမှာလေပြောပြတယ်အရာဘုကုသိုလ်ကောင်းကိုကျုပ်ပြီးဒီလိုဖြစ်တတ်တယ် ပိုက်ပြည့်ရဲ့ကြောက်ပြီးတော့မလားပိုက်ပြည့်ဆိုတာလေဒါတွေပေါ့ကြားလို့ရတယ်အဲ့ဒါပေါ့အိမ်မက်ပြည့်ပြီးတော့ပြီးပြီးသွားတာအဲ့ကပြည့်ရဲ့ဆိုဒီတိုက်ကပြည့်ရဲ့ဆိုကောက်ရတာပဲရှိပါတယ်ဒီနေ့ညံ့ညံ့ကိုဖန်တာညံ့ညံ့ဆိုတာအဲ့ဒါမျက်စောလို့ခုခုပြောတယ်ပေါ့ဒီလိုပုဂ္ဂိုလ်တော်များများသားပါဒီကတွားရွှေလုံးပဲသူကကကပုဂ္ဂိုလ်တော်ကကြောက်တဲ့မြင်တယ်ကြောက်တဲ့မြင်တယ်ရွှေရွှေလုံးတုံးပဲရှိရဲ့ဒီမှာ မကြုံသေးတော့ငါဆိုင်ရတော့ဒီကမင်းတို့ကလူသွားနေတာပဲဒီမဲ့အဲ့လိုကြောက်ခက်ပဲမြည်တယ်ဟောသူတော့ရွှေကြီးပဲမြည်တယ်ဟောကတော့ရွှေကြီးပြောရတယ်ဒါတော့ဟုတ်ကဲ့ကုသိုလ်ကျုပ်ကိုခေမတာတော့ကြောက်ခက်တော့ပဲမြည်တယ်သူကကုသိုလ်ကကျုပ်ကိုခက်တာတော့ရွှေရုံးရွှေတော့တရေမြည်တယ်ဒါတေကုသိုလ်ပြုစုပါကုသိုလ်ကုသိုလ်တွေပေါ့အဲ့ဒီကြောင့်ယုံကြည်မှုဆိုတာရှိရတယ်တရားတရားကြီးဒါဒါနဲ့ပြန်ရုပ်ကယုံကြည်အရေးကြီးဆုံးပဲယုံကြည်တဲ့တရားတရား ကြောင်းကျိုးကိုစီလျော့အောင်သိကျင်တတ်တဲ့ပညာမမကံကသိကျင်တတ်ပညာဒီတရားနဲ့ပညာတို့ကအရေးကြီးဆုံးပဲကုသိုလ်လုပ်တဲ့ကောင်ပါလေ။ညောတရားပညာကိုရှိပါလေထက်ရောက်လို့ပါ။ရသဘိလက်ထဲတို့ကကြောက်ခုပါတယ်။ကိသဘောတုမီကိသဘောရ။အင်းကိသဘောတုမီသူကဆင်းရဲသွားပြီကိသဘောတုမီဆင်းရဲ ဒီနေ့တော့အတော်တိပြီမှာကတိရှိစေထမ်းလာတဲ့တတိယလူဘာသာလက်ထက်မှာထားရတဲ့ရွှေလုံးတွေအားလုံးပြီးပြည့်တယ်လို့ဖြစ်ဖြစ်ပြီးပြည့်တယ်ပြီးပြည့်တယ်သူစစံလေးကံတရားနဲ့ပြည့်ပြည့်ကြတယ်အပတ်ရက်ဆက်တဲ့အကုက္ကုကံတရားပြည့်ရောလေအပတ်ရက်ဆက်တဲ့ရက်ဆက်ကိုယ်ကလည်းပဲဒီကွာရက်ဆက်တဲ့လုံးတော့ပါဘူးလုံးတော့ပါဘူးသူ့အကြောင်းသူ့အကျိုးပဲလေ အဲ့တော့ခင်မရင်းကြီးနဲ့မိတ်ဆွေတူကိုခေါ်ပြီးတော့တိုင်ပြီးမိတ်ဆွေမောင်မကြီးရှိအကုန်ပြည့်စုံတော့မဘလောတော့ဘယ်ရမလဲဒါဘုဒ္ဓဆိုဘုဒ္ဓကတော့ဘာမှတောင်းမရှိဘူးလေတော့တော့ပြန်အဲ့မိတ်ဆွေဘာလို့ပြနေခင်ဗျားရဲ့ကုသပ္ပရာကျုပ်ကအကုန်လုံးဖြစ်တဲ့တော့ဒါမိသိမှုရွှေလေးမိသိတယ်ဆိုတာကဲကုသကံကျုပ်ကပဲပါတယ်သူတို့ပြီးဒါရှိတယ်ဖြစ်တယ်ဖြစ်တယ်ဘယ်မှာမှမသိဘူးတော့ဘုရားနဲ့အတိတ်က ဒါပေမဲ့လည်းပဲအိတ်သေးမှာလင်ပိုင်းနဲ့အပြစ်ထက်တာသူတွေထက်တာလူကျင်မှုကိုသာယူနေပြီပေါ့ဟာတနေ့တော့ခုနကိတတော်တူနေပြီရဈေးဝယ်ဈေးလာနော်ဈေးလာဈေးဝယ်လာဒီလက်ကလေးဒီအိမ်ကြီးကကြတော့ဟာရွှေသုံးနေနေတာဘူးညီမရွှေသုံးနေတာဘူးဝင်လာတယ်သာသူလေးအမလေးမောင်လေး ဒလောက်တက်တဲ့ဖြီးလေးဘသူကဝင်နေမှာလို့ဒါကြိုက်ပြီအဲ့ဒီရဲ့လေကုသကံဖြီးဖို့တွေးပြီမကူနေတာမတွေးပဲသူကဖြီးလို့ဖြီးဟေးအေးအေးတဲလူကမဘောသမီးရဲ့ဟဲ့ဝင်နေလို့အဲဒလောက်တက်ဖြီးသမီးတွေဘယ်လိုဝင်မှာသိ အဲပြောဆိုပြီးခါကြတော့သမီးရပမာနေတယ်ဘယ်ရပမာနေတယ်ဘယ်လမ်းမှာနေတယ်အိမ်နံပါတ်ဘယ်လိုလဲကိတဲ့ဘုဒ္ဓဘုရားအဲ့လူကြီးကထေးရပဲဆင်းရဲတော့ဆင်းရဲနေနေတော့ပြုတ်တော့ပူပါလေးနဲ့ခေါ်ပြီးတော့ငါကဘုရားကိုကိတဲ့ဘုဒ္ဓဘုရားဆံကိတဲ့ဘုဒ္ဓဘုရားကံရောက်ဒါလည်းဖြစ်ပြန်ဖြစ်တာတထေးရကံအကုန်သွားပြီကုန်သွားကံကိုကုန်သွားတယ်သူကလည်းအရင်က ကုလကံအရေးစားရနေနဲ့ကံတရားပဲ။လက်ဆော့တဲ့ကြီးကဖြစ်ဒီဝဒဖရက်ရှိကိုလက်ဆော့ခုမျိုးလာတဲ့ခါကျတော့ဖြစ်နေတာလက်ဆော့ဗျာဒီဝဒဖျောက်ခုမျိုးလာနေပါတယ်ဗျာဟုတ်တော့အနန္တဒီဝဒမှာဖျောက်ကိုခုအောင်ဘူးအနန္တဒီဝဒမှာလေဆန့်ဖြီတစ်ထောက်လောက် ကုသိုလ်ရှိသေးတယ်ဆိုရင်သူခုနကရေရေဘူးအကုသိုလ်သူ့မပေးဘူးတဲ့စာကြည့်ဖော်လို့ကုသိုလ်ကံကသူ့မှာရှိသေးတယ်ဆိုရင်သူ့အကုသိုလ်ကသူ့ပေးဘူးစာကြည့်ကတော့နည်းနည်းလေးပါဘုရားအဲ့ဒါကြောင့်ကုသိုလ်ကံဟာနည်းနည်းလေးပဲအထင်မသေးနဲ့ကုသိုလ်ကံနိုင်ကြည့်ပြုတ်ပေးတယ်အကုသိုလ်ကံဒီတိုင်းပါပဲဖះပြောတယ်ဒီအနန္တ စာကြီးတစ်ထောက်လောက်ဒီဝါဒမှာဟုတ်ဘူးဖြစ်ဖြစ်တယ်ဆိုရင်သူပြုံးပေးဘူးအဲ့တော့လည်းဆိုတော့ကျန်လာတော့ဒီငိုင်းသားရတဲ့ခါကျတော့သူတပည့်တွေကကတင်ရတာအားလာငါကြီးဖြစ်ဖြစ်ရတော့ကျန်တယ်ကတင်ရတော့ဘောဆန့်ဟုတ်ဘူးပြီးသွားတော့စာကြီးရတာလေဒါကြောင့်ကုသကံပြည့်ဖြတ်ပေါ်လာပြီဆန်ကြီးဆန်ကြီးတစ်ထောက်လောက်ကုသပေးပေးနေအမှန်တန်ရုပ်မာတဲ့ ကျုပ်ပေးလို့ရပဲကျုပ်ပေးသေးတာပါပဲတပြေတပြေကုသတာပုံပုံလာပါပဲအဲကုသတာသင်မသိနဲ့ဒါဝိရယတိသမารပညာပေါ်တဲ့သွားအနောက်ပုံနဲ့မုံမှန်ပြီးတော့လုံးဖောက်ကံကြလာတဲ့ငါတို့ရောက်ဆုံးတဲ့ဆုံးကူလဲဒီသရာကြရရှိပါစေဒီရင်ရှိပါစေသင်ရတဲ့ဆုံးကူလဲဒီသရာကြရှိပါစေဒီသရာသာခေတ္တမိကြီးများဟာ ယုံငယ်လေးကိုဖမ်းဖို့အပြုတဲ့အခါမှာအထုံတဲ့လုံလဆွမ်းအမ်းတဲ့အင်တန်ခန္ဓာကိုကြီးတဲ့သမင်းစားတဲ့အတ္တဝါကိုဖမ်းတဲ့အခါသူ့ပြတဲ့အမှုဆိုအတူတူပဲသမင်းကိုဖမ်းတဲ့အားကမြပြီးတော့ရုပ်ငယ်ကိုဖမ်းတဲ့အားကလည်းဒီလိုမဟုတ်ဘူးတဲ့ရန်သူကိုထင်မသိတာဘူး တွေ့တယ်လည်းမင်းကြီးကလေလူလူပဲအာလူလူပဲသုံးပြတယ်ကိုလည်းဒီတိုင်းပဲသောတသောလူတဲ့ကုသိုလ်ကုသိုလ်ကုသိုလ်တဲ့တရားဝိရိယတိသမာဓိနဲ့ခုကနေ့သလားနာသောတူတူတူထားဒီတက်ကြည့်ရတဲ့ဒီမှာဝါသနာဒီသင်္ဃာလူကကြတာမဟုတ်တာလေနော်လူထားပါလူဆိုရနော်သိသိမှမှမထားနဲ့ဒီနေ့သနာအတဘောသမာကြောလာလဲဆောက်ခံဆောက်ကူနေတဲ့ဘက်လူလိုက်တယ်ဒီဒီမမထားတာတရား ယုံကြည်ထားလို့သူပါလို့ဆိုလို့ခုနကိစ္စတော့တူကြောက်ဘုရားထိုက်ပါတယ်ပေါ့လေရွှေပြက်ပေါ့လေခုနလူကလမ်းသွားတဲ့ပုဂ္ဂိုလ်ဒီမှာမြတ်ရတော့ပြင်ဒီခဲရဲ့ကြောက်ခဲ့ပဲတွေးရင်ပုသူကယုံဘုကတာပုညာပါတယ်ရွှေကြီးပတ်ပြီးယူသွားတယ်မလေသူစမ်းယူသွားတာပါလေအေးဒါကြောင့်ဗုဒ္ဓမြတ်စွာသာသနာတော်နဲ့တွေ့ရတဲ့အခါမှာဖရာကိုလည်းဖွင့်ပြရတယ်တရားကိုလည်းနာကြရတယ်အထုရတယ် လံဃာတော်များကိုလည်းပဲခုပြောရတယ်နိုင်ကြရတယ်ဟောရတယ်နိုင်ကြရတယ်ကုသကံကောင်းတယ်သာသနာတော်တွေ့တဲ့အခါမှာကုသကံကောင်းတယ်မကလူအတန်ကုသကံလေးသာသနာတော်မှာလူရတဲ့ကုသကံသာသနာဘာလို့သူသာသနာဘာမှာကသူတော်ကောင်းတွေအတန်ရှားတယ်လူဝင်မြတ်တယ်လည်းသူရတယ်သာသနာ့မှာသူတော်ကောင်းတွေများတယ်ညာသံဃာပြုရှင်နဲ့ညာနဲ့ဆက်ဆံတဲ့ပါးတွေသိက္ခာပု သူရှင်များမှာ၅ပါးသီလပဲရှိတယ်ပုဂ္ဂိုလ်မှာတရားနဲ့ဆန္ဒပါးရှိတယ်အကျေကဂတိကုထောင်ကျော်ရှိတယ်ပုဂ္ဂိုလ်မှာသီလသီလသိက္ခာနဲ့တော်ဘူးအကျေကဂတိကုထောင်ကျော်အကျင့်ကတရားနဲ့ဆန္ဒပါးဒီသီလတွေသာသနာတော်ရှိလို့ပုဂ္ဂိုလ်ဖြတ်တော့ရတာခုဒီဒကမားတွေပုဂ္ဂိုလ်ဖြတ်တော့တယ်ဉာဏ်နဲ့ဆန္ဒပါးကိုဖြတ်တော့ရပါမလားမရဘူးမနိုင်ဘူးကျက်သွလို့လည်းတရားပြရှိနေမှာမရဘူးဒီရပါဘူးမရဘူးမရဘူးเนาะဒီလိုချမ်းသာရတာမလား မှန်ပါဒါကြောင့်မို့ရတယ်တော့ကမြင့်မြတ်တယ်ဆိုတာဒါကိုဆိုလို့လေယောက်ျားလေးတွေများမိမလေးမျိုးလေးတွေကမြင့်မြတ်တယ်ဆိုတာဒါကိုဆိုလို့လေကိုယ်အိမ်မှာယောက်ျားလေးပယဟခံခဲ့ချစ်ချင်းရခံတော့ပြီလေဒီဒီဒီလာဒီတော့လေလူထွက်တော့ဒီဒီလာဖြူဘူးပေါ့ဒီအကြမ်းတဲ့ပုဂ္ဂိုလ်ကမြေသမီးများတာများကြီးနဲ့ကံမြင့်နေတယ်အဲဒါကိုပြောတာနားလည်တယ်လားနားလည်ပါနော်ညဘုရားနဲ့သာသနာနဲ့တွေ့ရတဲ့အခါမှာ တတဝရိယတတိသမတိပညာခေါ်တဲ့စွမ်းအင်၅ပါးလို့မိမိမိမိတို့တဏ္ဍာမှာသတ်တယ်လည်းဖြစ်ပေါ်စေ၍ထိုက်တန်တဲ့ဒါနသီလဘောနာကုသိုလ်များကိုတင်ညာပေါ်တဲ့အတုံးရပြီးလေဒီနေ့ဒုနာတဲ့ဒါနစောင့်တည်တဲ့သီလဘောနာအတုတဲ့ဘောနာကုသိုလ်ကြောင့်ဒီလိုလိုအူရင်းစင်းရနိုင်ခြင်းစင်းရသိခြင်းစင်းရစတဲ့စင်ရမျိုးတို့ဖြုံးပြပြီးတော့နိဗ္ဗာန်တရားတော်များကိုလင်းမြန်စွာမျက်မှောက်ပြုရပါဘူး။ဤလို့နိဗ္ဗာန်ကိုရည်စူး၍ဝမ်းမြောက်ဝမ်းသာထူထမ်းနိုင်ကြပါစေ။ လို့ပြောတယ်ဣဒံမေပုံညာယံမေပုံညာအာသဝကယံအာသဝကယံဟောတုဟာဟောတုဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာန်ပစ္စယောနိဗ္ဗာန်ပစ္စယောဟောတုဟောတုရှင်ဘယရှင်ဘယပြီးတော်တို့သည်ပြီးတော်တို့သည်အန္တရာဝစီယမအန္တရာဝစီယမလောမြောက်၍လောမြောက်၍ပညာ မညာပူညာဖြင့်နိဗ္ဗာန်ကိုနိဗ္ဗာန်ကိုမြင်မြန်စွာမြင်မြန်စွာပြုပါရခြင်းဓမ္မပြုပါရခြင်းယောဂယောဂသရဏဂုံသီလသရဏဂုံသီလသုံးပါးနှင့်တကွာသုံးပါးနှင့်တကွာဘာဝသီလကိုဘာဝသီလကိုဘုရားတိပြီလေခိုင်းသောတိပြီလေသံဃာတော်ရှင်များအလကားသံဃာတော်ရှင်များအလကားယောဂီသူတော်ရှင်တို့အလကားယောဂီသူတော်ရှင်တို့အလကားအာယုဘုံနေသော ဖြစ်အာရုံဆုံးနေသောအဖြစ်တစ်ကြိမ်တိုင်တိုင်နှစ်ကြိမ်တိုင်တိုင်မောမြတ်သောမောမြတ်သောဆုံးကဲ့ွယ်ဆုံးကဲ့ွယ်ဘောဇင်ဘောဇင်သူချင်းရတာသူချင်းရတာကြာတို့ကိုကြာကြာတို့ကိုတရားကြည်ပြုတရားကြည်ပြုဝိတုပါကိုဤဒေဝပါကိုဤမြတ်မောပါရှိသောမြတ်မောပါရှိသောတန်ွယ်ရာလူရာွယ်ရာသိမြတ်ကိုလည်းသိမြတ်ကိုလည်းသာသနာတော်အတွက်သာသနာတော်အတွက် သုံးပြုဖို့ယံသုံးပြုဖို့ယံရှင်ဘုရားတို့အားရှင်ဘုရားတို့အားရာကြည်ပြုရာကြည်ပြုဝိတုပါကုန်၏ဝိတုပါကုန်၏သုမတပါသုမတပါဤဝခုငွေတို့မှဤဝခုငွေတို့မှဖြစ်ပေါ်လာတတ်သောဖြစ်ပေါ်လာတတ်သောယဟန်တော်တို့အားယဟန်တော်တို့အားအသတိအသတိလူရယလူရယပစ္စည်းလေးပါးကိုပစ္စည်းလေးပါးကိုကပ္ပယကရကထံကပ္ပယကရကထံ အနန္တေရာကြည်တုရာကြည်တုဝိတုပါကုန်၏ဝိတုပါကုန်၏ဤသို့ဤသို့ပြီးတော်တို့သည်ပြီးတော်တို့သည်ယနေ့ပုံ၌ယနေ့ပုံ၌ရရသောရရသောသာကုသို့သာနာကုသို့သုတိယသောသုတိယသောသီလကုသို့သီလကုသို့ဝါမြရသောဝါမြရသောဘာဝနာကုသို့ဘာဝနာကုသို့ ဘုရားလေးပါးတို့သည်လေးပါးတို့သည်ဘုရားကုံရောက်ဖြစ်သောဘုရားကုံရောက်ဖြစ်သောမိညာကိုမြတ်မိညာကိုညာဘံကိုနိဗ္ဗာန်ကိုမြင်မြန်စွာမြင်မြန်စွာလက်ဆောင်နိုင်ပါသတည်းလက်ဆောင်နိုင်ပါသတည်းဒီကောင်းမှုကြောင့်ဘုရားကုံကြောင့်ဤတော်တို့သည်ဤတော်တို့သည်96ပြာ96ပြာဝေယောဂါတို့မှ၎င်းဝေယောဂါတို့မှ၎င်းမြို့မြို့သောမြို့မြို့သောအန္တရာယ်တို့မှ၎င်းအန္တရာယ်တို့မှ၎င်း ကြောင့်လင်ဒီကောင်းတို့ကြောင့်ပြီးတော်တို့သည်ပြီးတော်တို့သည်ရောဆိုသည်မြတ်ရောဆိုသည်မြတ်လောကိုင်သည်မြတ်လောကိုင်သည်မြတ်ကျန်စီသည်မြတ်ကျန်စီသည်မြတ်သစ္စာအရာရာသစ္စာအရာရာတနေ့တစ်တနေ့တနေ့တစ်တနေ့အောင်မြင်ကြည်ပွားအောင်မြင်ကြည်ပွားတို့တရားပါလို့ဤတို့တရားပါလို့ဤကောင်းမှု ဒီကံကိုကုသိုလ်ဝေစုကိုကုသိုလ်ဝေစုကိုဒီဘဝရှိဘဝဒီဘဝရှိဘဝတောသတ်ကတမြတ်သောတောသတ်ကတမြတ်သောကျေသူကြီးမကျေသူကြီးမမိဘဘိုးဘဝမိဘဘိုးဘဝဒီကိုမနမဒီကိုမနမဆွေမျိုးညာတိဆွေမျိုးညာတိဆွေသင်္ဃာရောအာမိတ်ဆွေသင်္ဃာရောအာမြတ်ပြုဝေပါကုန်၏မြတ်ပြုဝေပါကုန်၏မြတ်ပြုဝေပါကုန်၏မြတ်ပြုဝေပါကုန်၏ နှုတ်တို့ဤဥသောနဥသောနတေသောနတေသောနယုသောနယုသောနနေသောနနေသောနသာသနာတော်သောနသာသနာတော်သောနဤကံကုန်မြေဤသာသောနဤကံကုန်မြေဤသာသောနလောကကိုဆောက်ရှောက်သောနလောကကိုဆောက်ရှောက်သောနတရားမင်းတရားမင်းယမမင်းယမမင်းယမမင်းယမမင်းစရှိသောစရှိသောနိုင်ပါလို့အားနိုင်ပါလို့အားမြတ်ဝိပါ ၏မြတ်ပေးပေးပါကုန်၏မြတ်ပေးပါကုန်၏မြတ်ပေးပေးပါကုန်၏ဒီကဘောမြတ်ရိတ်တာတွင်၌ဒီကဘောမြတ်ရိတ်တာတွင်၌ရှိရကုန်သောရှိရကုန်သောဘုမဇုံနံဘုမဇုံနံဒုက္ခဇုံနံဒုက္ခဇုံနံအာကာသဇုံနံသတ်သောအာကာသဇုံနံသတ်သောနမြတ်နကောနမြတ်န သူကဖြင့်ဤကြောင့်တိုက်တို့ဤကြောင့်တိုက်တို့ခုရောက်ရှိနေကြသောခုရောက်ရှိနေကြသောလူပရိသတ်အပေါင်းလူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အားနတ်ပရိသတ်အပေါင်းတို့အားအမြဝေဝေဝါဝိအမြဝေဝေဝါဝိအမြဝေဝေဝါဝိအမြဝေဝေဝါဝိအမြဝေဝေဝါဝိအမြဝေဝေဝါဝိအာလုံသောအာလုံသောလူနတ်မြမလူနတ်မြမ တတဝတန်ကပုဂ္ဂိုလ်ကိုသမ ्या တို့သည်ပုဂ္ဂိုလ်သမ ्या တို့သည်လူတို့ပြုပြုသမ ्या လူတို့ပြုပြုသမ ्या ကုသိုလ်ကောင်းမှု၏ကုသိုလ်ကောင်းမှု၏ဘုရားကကိုဘုရားကကိုကုသိုလ်ရှင်ဖြစ်သောကုသိုလ်ရှင်ဖြစ်သောလူတို့နှင့်အတူလူတို့နှင့်အတူသတ္တုထမ်းမြတ်သတ္တုထမ်းမြတ်ရာကြာ၍ရာကြာ၍ကိုစိတ်နှပြကိုစိတ်နှပြချမ်းသာရောက်ချမ်းသာ